စိတ်ဓာနုပတနာကမ္မထံနှစ်နာရီဒိဋ္ဌံပေးမယ်။ အဲဣရိယာပုတ်တွေစပြီးတော့ပြင်လို့ရပါပြီဣရိယာပုတ်တွေစိတ်တိုင်းကြအောင်ပြင်ပါအောက်ကအခုတွေအခင်းတွေအဲ့ဒါတွေစိတ်တိုင်းကြအောင်သေးသေးချာချာလေးခုချိန်ကလေးပြင်ဆင်စိတ်တာနုပဒနာဆိုအယံနုညံ့တိမ်မွေ့တဲ့နုညံ့တိမ်မွေ့တဲ့ စိတ်ကိုရှုတဲ့အခါမှာကာယိန္ဒြေဆိုတဲ့ခန္ဓာကိုယ်အိန္ဒြေကာယဘောကဒီအိန္ဒြေကာယိန္ဒြေကြီးမငြိမ်ရင်စိတ်ကဘလို့မှဖမ်းလို့မရဘူးအဲ့ဒါကြောင့်မို့ဒီစိတ်ဓာနုပဒနာရှုမဲ့ယောဂီများကအိန္ဒြေကိုသေးသေးချာချာကိုအသေးစိတ်ပြီးပြင်ရမယ်စပြီးထိုင်ကနာနီမှာအလောတကြီးတန်းပြီးတော့ထိုင်နာမျိုး မလုံနဲ့သေးသေးချာချာဣရိယာပုကိုစိတ်တိုင်းကြအောင်ပြင်းဣရိယာပုကိုသေးသေးချာစိတ်တိုင်းကြအောင်ပြင်းပါသေးသေးချာချာစိတ်တိုင်းကြအောင်ပြင်ပါ လုံကြီးတွေပစိုးတွေတင်းနေတာလည်းမရှိသေးနဲ့ကြက်နေတာမရှိသေးနဲ့တရားထိုင်တဲ့အချိန်တွင်းမှတခါတလေလုံကြီးတွေပစိုးတွေကကြက်နေတယ်တင်းနေတယ်စိတ်တိုင်းမကြဘူးဆိုတာမျိုးဖြစ်ပြီးတော့ဟိုလိုပြင်းရင်စိတ်ဒီလိုပြင်းရင်စိတ်ဖြစ်လာတတ်တယ်အခုချိန်မှာကြတဲ့သေးသေးချာချာစိတ်တိုင်းကြအောင်ပြင်းကြာကြာနာနာပြင်စင်မှာ ကဲခုတထိုင်ကနေဒိဋ္ဌံပါရမီနှစ်နာရီမပြည့်သမျှငါလှုပ်လည်းမလှုပ်တော့ဘူးဖြုတ်လည်းမဖြုတ်တော့ဘူးဆရာတော်ဒိဋ္ဌံပါရမီပြည့်ပါပြီဆိုမှငါဖြုတ်မယ်ဆိုတဲ့တရားစိတ်ကိုမွေးဒါလေးပါဖောက်ပြမှုရဲ့ပေါ်လာတဲ့တရားတွေရဲ့အပေါ်မှာနာမ်ပေါ်မှာဒိဋ္ဌိကတ်တာနော်စိတ်ထဲမှာဒိဋ္ဌိကတ်တာအဲ့ကတ်တဲ့ဒိဋ္ဌိကိုဖြုတ်ဖို့ရအတွက်ဒီနေ့မလှုပ်မပြင်းမနဲ့ အဲ့ဒီမှာပေါ်လာတဲ့စိတ်ထဲမှာပေါ်လာတဲ့တက္ကရာဒိဋ္ဌိကိုခွာရင်းတဲ့ဒီနေ့ဝိပဿနာကိုရှုမှာဝိပဿနာရှုမှာသောတာပန်ဖြစ်ဖို့ဆိုတာအဲ့ဒီဒိဋ္ဌိပြုတ်ဖို့လိုတယ်ဒိဋ္ဌိကဘယ်မှာကတ်လဲဆိုတော့အခုဒီစိတ်လေးမှာကတ်နေတဲ့ဒိဋ္ဌိကိုနံပေါ်ကနေမှခွာတာဒိဋ္ဌိကတော့ရုပ်ဝေနာတင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးပေါ်မှာတက္ကရာဒိဋ္ဌိကကတ်တာပဲဒါကအခုကနံပေါ်ကနေမှခွာတဲ့ ဒိဋ္ဌိခွာရင်းနဲ့ဖြစ်ပျက်ကိုတခါတည်းဒါလိုက်ရှုတဲ့နီးစနစ်နဲ့ဒီနေ့သွားမယ်ကဲဣရိယာပုဂ္ဂိုလ်စိတ်တိုင်းကြအောင်ပြင်အာလုံးဣရိယာပုဂ္ဂိုလ်ကြာကြာနာနာအထိုင်ချပြီးခေါင်းကနေပြီးအကုန်စစ်ကြည့်တင်းနေတာတွေကြက်နေတာတွေလေဘင်းကြီးတွေတင်းနေတာကြက်နေတာထောင်းနေတာ အခုံကြောကြီးတွေတင်းနေတာခုံကြောတွေတင်းနေတာဘာရှိသလဲဆိုတာကိုသေးသေးချာချာတစ်ခုချင်းကိုစစ်ခဲ့တစ်ခုချင်းသေးသေးချာချာစစ်စစ်ကြည့် ဒီကိုယ်လုံးကိုစစ်ကြည့်ငယ်တွေကခေါင်းကနေစပြီးတော့ခေါင်းနေမျက်နှာတွေလက်ပြင်းတွေတောက်နေတာတင်းနေတာကြက်နေတာဘာတွေရှိလဲအကုန်ကြည့်မျက်စိလေးမှိတ်ထားမျက်စိလေးမှိတ်ထားမျက်စိလေးမှိတ်ပြီးမှမျက်စိဖွင့်ထားရင်အာယုံကဟိုရောက်ဒီရောက်ဟိုကြည့်ဒီကြည့်နဲ့အာယုံနေပြန့်နေတမာတိမရလွယ်ဘူးတမာတိရဖို့ရအတွက် မျက်စိလေးမှိတ်ပြီးတော့စိတ်တိုင်းကြအောင်ပြင်ပြီးပြီဆိုမျက်စိလေးမှိတ်ထားမျက်စိလေးမှိတ်ထားပြီးမှတကူလုံးကိုစစ်ကြည့်ခေါင်းနေကြောတွေလက်ဖင်းနေတင်းနေတာရှိလားပခုံးကြောကြီးတွေတင်းနေတာအသားလေးစိတ်လေးနဲ့လျှော့ချဖြေချဖြေချလျှော့ချစိတ်ကိုငြိမ်းအောင်ထားဖြေချလျှော့ချစိတ်ကိုငြိမ်းအောင်ထားအေးအောင်ထားကြည်အောင်ထား စိတ်ကလေးဘာမှငါမတွေးတော့ဘူးလို့တွေးတဲ့စိတ်တွေကြံစီတဲ့စိတ်တွေမှန်သမျှအလုံးအားထားတော့မယ်နားထားတော့မယ်ဘာမှကိုငါမတွေးတော့ဘူးကိုယ်စိတ်လေးကိုဆုံးမလိုက်ကိုယ်စိတ်လေးကိုငါရဲ့အတ္တနဲ့ငါမတွေးတော့ဘူးဘာမှမတွေးတော့ဘာမှလည်းမကြံစီတော့တွေးတော့ကြံစီမှုမှန်သမျှ ဘာမှငါမလုပ်တော့ဘူးဆိုပြီးတော့ဒီတိုင်းလေးအခုနေကြည့်တတိလေးပဲထားနေဘာမှမတွေးတော့ဘူးဆိုပြီးတော့တတိလေးနဲ့နေကြည့် မတွေးတော့ဘူးလို့နေပေမဲ့အတိတ်အကြောင်း တွေးတဲ့စိတ်ကလေးပေါ်လာတတ်တယ်အနာဂတ်အကြောင်းတွေးတဲ့စိတ်လေသူ့အလိုလိုပေါ်ပေါ်ပေါ်ပေါ်လာတာလေးပေါ်လာရင်ဘယ်အတွေး ပေါ်ပေါ်ပေါ်လာလေးကိုတတိထားကြည့်ပါတွေးတော်မှုမှန်သမျှ ဘာကြောင်းတွေးတွေးတွေးတာမှန်သမျှကိုတတိထားတွေးတတ်တဲ့စိတ်ကလေးပေါ်ပေါ်လာတာလေးကိုတတိထားပေးတွေးတိုင်းသိကြံစီတိုင်းသိပေးအတိတ်ကြောင့်တွေးမှုအနာဂတ်ကြောင့်တွေးမှုအလုံးကြောင့်တွေးမှုသားကြောင့်တွေးမှုသမီးကြောင့်ဘယ်ကြောင့်တွေးတွေး တွေးတတ်တဲ့အတွေးလေးကိုတတိထားတွေးတတ်တဲ့သဘောလေးကိုတတိထားသူ့အလိုလိုပေါ်လာမှာကိုကနေမှလိုက်တွေးရမှာမို့သူ့အလိုလိုကိုအဲ့ဒီအတွေးလေးပေါ်လာမှာပေါ်လာတဲ့အတွေးလေးကိုတတိထား နဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အခါမှာသူ့ရဲ့သားကြောင့်တွေးမှုသမီးကြောင့်တွေးမှုအိမ်ကြောင့်တွေးမှုပညာအာယုန်တွေပေါ်မှာသွားသွားတွေးတတ်တဲ့နာမ်သဘောလေးကိုတတိပဲထားကိုယ့်လောက်ကတတိထားဖို့ဘယ်ကြောင့်နေပဲတွေးတွေးတွေးတာလေးကိုသွားသွားသိနေတာလေးတတိထားကြည့်တွေးတိုင်းသိအဲ့ဒါသဘာဝရဲ့နာမ်လက္ခဏာကို အရင်ဆုံးကြည့်တာသဘာဝတရားကိုကြည့်တာနာရသဘောဟာပါလေပျောက်ပျောက်ညွတ်တတ်တယ် သားကြောင်လေးတွေဒီရောက်သွားလိုက်သမီးကြောင်လေးတွေရောက်သွားလိုက်အလုတ်ကြောင်နဲ့ရောက်သွားလိုက်အိမ်ကြောင်ရောက်လိုက်တွေးတတ်တဲ့သဘောကြံစီတတ်တဲ့သဘောသူ့သဘောကိုကစကြတယ်ရှိခဲ့တာမတွေးနဲ့လို့ပြောလို့မရဘူးမကြံစီပါနဲ့လို့အမိန်ပေးလို့မရဘူးတွေးတတ်တဲ့အမျိုးတွေးတတ်တဲ့သဘောအဲ့ဒီတွေးတတ်တဲ့သဘောလေးကို တွေးတာလေးကို နောက်ကတတိထားပြီးတော့ကြည့်သူ့အလိုလိုသွားသွားတွေးတာအဲ့ဒါလေးကိုပေါ်ပေါ်ပေါ်ပေါ်လာတဲ့အတွေးလေးပေါ်တိုင်းပေါ်တိုင်းပေါ်တိုင်းမှာအရင်ဆုံးမြင်အောင်ကြည့်ပါတဘာဝရဲ့လက္ခဏာကိုမြင်အောင်ကြည့်ရမယ်တဘာဝဆိုတာတွေးတတ်တယ်အဲ့ဒါကိုညွတ်တယ်လို့စာထဲမှာပြောတာနာယသဘောဟာသွားသွားညွတ်တာလို့ပြောတာ သူ့အလိုလို ပေါ်ပေါ်လာတဲ့အတွေးလေးတွေကြားတယ်နားတယ်မြင်တယ်အဲ့ဒါတွေကိုခဏထားအခုမနောနဲ့ဓမ္မနဲ့ပေါင်းစုံပြီးတော့တွေးတတ်တဲ့သဘောလေးကိုအရင်ကြည့်တွေးတတ်တဲ့သဘောလေးသူ့လိုလိုပေါ်ပေါ်လာတာလေးကိုမြင်အောင်ကြည့်တွေးတတ်တဲ့သဘောလေး မတွေးပါနဲ့လို့ပြောလို့ကိုမရဘူးသူ့အလိုလိုတွေးမှုသဘောလေးပေါ်ပေါ်လာတာလေးကိုတတိထားစောင့်ကြည့် တွေးနဲ့ပေါင်းပြီးမျောပြီးမနေသင့်တဲ့တွေးတတ်တဲ့သဘောလေးကိုတတိထားနန္တရားလေးဟာတအာယုံပြီးတအာယုံပြောင်းပြောင်းပြောင်းပြောင်းပြီးတော့ညွတ်တတ်တာတွေးတတ်တာပြောင်းပြောင်းညွတ်တတ်တဲ့တွေးတတ်တဲ့စိတ်လေးကိုမြင်အောင်ကြည့်တတိထားကြည့်နာရဲ့သဘာဝလက္ခဏာသူ့သဘောသူတစ်မျိုးပြီးတစ်မျိုး ကြမ်းနေတာတမျိုးပြီးတမျိုးတွေးနေတာအဲ့ဒီတွေးတတ်တဲ့သဘောကြံစီတတ်တဲ့သဘောအဲ့ဒီသဘောလေးကိုကြည်ကြည်နေနေမျောလာတယ်အိတ်ရှင်လာတယ်ငိုင်မြီးလာတယ်အဲငိုက်လာတဲ့စိတ်တွေးဝေးနေတဲ့စိတ်အိတ်ရှင်နေတဲ့စိတ်အဲ့ဒီစိတ်တွေကိုမြင်အောင်ကြည့်တစိတ်ပြီးတစိတ်ပေါ်သည်မြစိတ်တွေပေါ်တိုင်းသည့် တတိထားကြည်တတိထားပေါ်တိုင်းသည်တွေးတိုင်းသည်ကြံစီတိုင်းသည်ပါစိတ်ရဲ့သဘာဝကပစ္စုပန်မှာမနေဘူး အတိတ်ကိုတွေးလိုက်အနာဂတ်ကိုတွေးလိုက်ဟိုရောက်လိုက်ဒီရောက်လိုက်အနီးတွေးအဝေးတွေးစိတ်ကအမြဲတမ်းအဲ့လိုဒူရင်ကမ္မာအဝေးတွေလည်းသွားတတ်တယ်ဧကစရံတယောက်တီးတီးလှဲ့လေတဲ့စိတ်အဲ့စိတ်ကိုတဘာဝကိုမြင်အောင်ကြည့်စိတ်ရဲ့တဘာဝကိုမြင်အောင်ကြည့်ပေး သူ့လိုလိုတွေးတတ်တဲ့စိတ်ကလေးကြံစီတတ်တဲ့စိတ်ကလေးသူ့အလိုလိုပေါ်ပေါ်ပေါ်ပေါ်နေတာလေးကိုပေါ်တိုင်းသည့်ပေါ်တိုင်းသည့်တတိထားဆောင်ကြည့် နိဗ္ဗာန်ရောက်သွားတဲ့လူမှန်သမျှဒီစိတ်ကိုပဲနိုင်အောင်ထိန်းရတာဓာလေးပါဖောက်ပြန်မှုမပေါ်သေးခင် အဝေးကိုသွားညှို့နေမှာပူတယ်တောက်တယ်တင်းတယ်ခန္ဓာကိုယ်ကဓာလေးပါဖောက်ပြန်လာပြီဆိုရင်အဝေးမညှို့တော့အဲ့တော့ခန္ဓာကိုယ်ပေါ်မှာဓာလေးပါပေါ်မှာသွားညှို့မှာအခုဓာလေးပါမတက်လာသေးဘူး ဆိုလို့ရှိရင်စိတ်ကအငြိမ်မနေဘူးသူကအတိတ်ပြေးအနာဂတ်ပြေးဟိုတွေးဒီတွေးတွေးနေမှာအောက်ကကြာကြာထိုင်းလာလို့ဓာတ်ကြီးလေးပါးတွေဖောက်ပြန်လာပြီတင်းတယ်တောက်တယ်ပေါ်လာရင်တင်းတာကိုသွားညှော့မယ်ပူရာပေါ်ရင်ပူရာသွားညှော့လိမ့်မယ်တင်းတာပေါ်ရင်တင်းတာသွားညှော့လိမ့်မယ်ညှော့တယ်ဆိုတော့သိတာကိုပြောတာတင်းတာလေးကိုသွားသိတဲ့စိတ် ပူဓာလေးကို သွားတည်တဲ့စိတ်အဲ့ဒီပူဓာလေးကို သွားတည်တဲ့စိတ်တင်းနာလေးကို သွားတည်တဲ့စိတ်တင်းနာလေးကိုသွားတည်အောင်ပူဓာလေးကိုသွားတည်တာသူ့အလိုလိုသွားတည်တာကိုကသွားပြီးတည်ခိုင်းတာမဟုတ်ဘူးသူ့အလိုလိုကိုသွားတည်တာအဲ့ဒီသူ့အလိုလိုဆိုတဲ့သူ့တဘာဝ သူ့ဟာသူတိတတ်တဲ့အဲ့ဒီ စိတ်ကလေးကိုသေးသေးချာချာလေးစောင့်ကြည့်သေးသေးချာချာလေးစောင့်ကြည့်ပါစိတ်ရဲ့သဘာဝစိတ်ရဲ့သဘောခန္ဓာကိုယ်တင်းတာတောက်တာရားတာပူတာယန္တာကြိုက်တာမပေါ်ရင်အတိတ်တွေးမှု အနာဂတ်တွေးမှုဆိုတော့တွားတွားတွေးနေလိမ့်မယ်အဲ့ရှေ့ကသူ့အလိုလိုတွေးတာကိုဒေါသလည်းမဖြစ်နဲ့ ဒီစိတ်ငါမတွေးကြပါဘူးဆို တွေးရသလားဆိုပြီးအဲ့ပေါ်မှာမကြင်မနာလည်းမဖြစ်နဲ့အဲ့ဒီစိတ်က သူ့ရဲ့သဘာဝကိုကသူ့ဟာသူ တွေးတတ်တဲ့သဘောသူ့အလိုလိုကြံစီတတ်တဲ့သဘောသူ့အလိုလို တွေးတတ်တဲ့သဘောလေးကြံစီတတ်တဲ့သဘောလေးအဲ့ဒါလေးကသူ့အလိုလိုကိုတွေးတတ်တာအဲ့ဒါလေးကိုတတိထားကြည့်ပါစောင့်ကြည့်ပါ ဆောင်ကြည့်တတိထား ပေါ်တိုင်းပေါ်တိုင်းသောစိတ်တွေကိုတတိထားစိတ်ကိုတတိထားစိတ်ကသူ့လိုလို တွေးထက်တဲ့သဘောကိုနောက်ကတတိထားမှမြင်တာတဘာဝကသူ့အတူတွေးတတ်တဲ့ကြံစီတတ်တဲ့သူ့တဘာဝသူ့လိုလိုတွေးတတ်တဲ့ကြံစီတတ်တဲ့တဘာဝတရားလေးကသူ့အတူတွေးမှာပဲအဲတွေးတာလေးကိုနောက်ကတတိထားကြည့် ကြည့်လိုက်တဲ့ခါကျတော့အဲ့ဒါလေးကပြောင်းပြောင်းပြောင်းပြောင်းသွားတာ။အော်အခုအိမ်ချောင်းတွေးတဲ့စိတ်ကလေး။သူ့လိုလိုပေါ်လိုက်တယ်။ကိုကကြည့်လိုက်တာနဲ့မရှိတော့ဘူး။အဲ့မရှိတော့တာလေးဒီပင်လင်းအဲ့ဒါကိုအနိစ္စလို့မြတ်စွာဘုရားပြောတာ။ပြောင်းပြောင်းသွားတာမရှိတော့တာ။တွေးတတ်တဲ့စိတ်ကလေးကိုယရာပညာရပတ္တတိတဲ့ဉာဏ်နဲ့မြင်အောင်ကြည့်ပါတဲ့ အဲ့ဒီစိတ်ကလေးကိုကြည့်တဲ့အခါကျတော့တွေးတတ်တဲ့သဘောလေးကတွေးတဲ့သဘောလေးသူ့လူပေါ်တယ်ကိုကကြည့်လိုက်တာနဲ့အဲ့တွေးတဲ့သဘောလေးကမရှိတော့ဘူးနော်အဲ့ဒီသဘာဝရဲ့ပြောင်းပြောင်းသွားတာမရှိတော့တာလေးကိုနန္တရားလေးရဲ့အဲ့ဒါဖြစ်ချင်းပြက်ချင်းအဲ့ဒါကိုပဲအနိစ္စလို့ခေါ်တာကိုကသိရမှာကအဲ့ဒီစိတ်ကလေးတစ်မျိုးပြီးတစ်မျိုးပြောင်းပြောင်းပြောင်းပြောင်းနေတဲ့သဘာဝကိုပဲနောက်ကသိဖို့ပဲ အဲ့ဒါအဟုတ် အမှန်မြင်တဲ့ညာယထာဘူတညာယထာဘူတညာနာတဒနာယအဟုတ်အမှန်ကိုမြင်တာနန္တရားသည်သူ့သဘောသူ ပြောင်းပြောင်းပြောင်းပြောင်းနေတာသည်မမြဲပါလားလို့သိတာအဲ့ဒါအမှန်မြင်တဲ့ညာအဲ့ဒီနန်လေးကြည့်ကိုလည်းမပိုင်ဘူးကိုလည်းအစိုးမရဘူးမပြောင်းပါနဲ့ မညွတ်ပါနဲ့လို့ပြောလို့မရဘူးသူ့အလိုလိုပြောင်းတတ်တဲ့စိတ်ကလေးပြောင်းတတ်တဲ့သဘောလေးပြောင်းပြောင်းညွတ်တတ်တဲ့သဘာဝလေးသူ့ရဲ့သဘာဝရဲ့လက္ခဏာလေးကိုကြည့်လိုက်တော့ဩဒီစိတ်ဟာငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားသူ့အလိုလိုပြောင်းပြောင်းပြောင်းပြောင်းနေတဲ့စိတ်ကလေးပါလားပြောင်းပြောင်းညွတ်တတ်တဲ့စိတ်ကလေးပါလားလို့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 ပေါ်နေတာကိုမတွေးကျင်ပါဘူးဆိုတာတည်းကကိုသူ့အတူသွားသွားပြီးတွေးတတ်တာကြံစီတတ်တာအဲ့ဒါလေးကိုအမှန်မြင်အောင်ကြည့်လိုက်တဲ့အခါကျတော့အော်ငါစိတ်ဆိုတာမဟုတ်ပါလားဟိုတော့ကဒီစိတ်ကိုငါစိတ်လို့သတ်မှတ်ထားတာအခုတစ်မျိုးပြီးတစ်မျိုးတွေးနေပါလားလို့အဲ့ဒီလိုစိတ်လေးရဲ့အပေါ်မှာငါဆိုတဲ့ဒိဋ္ဌိကိုပြော့အောင်ပြော့ရတယ် ရုပ်ပေါ်မှာဝေဒနာပေါ်မှာစိတ်ပေါ်မှာသိညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးပေါ်မှာတက္ကာယဒိဋ္ဌိကတ်တာတက္ကာယရုပ်ပေါ်မှာလဲငါရုပ်လို့စွဲတာနာမ်ကိုလဲငါနာမ်လို့စွဲတာကဲဘယ်မှာလဲငါနာမ်တွေးတဲ့စိတ်ကလေးကိုမတွေးနဲ့လို့ပြောလို့လည်းမရတားလို့လည်းမရစီးလို့လည်းမရအဲ့ဒါလေးကိုမြင်အောင်ကြည့်သဘာဝကိုမြင်အောင်ကြည့်နာမ်တစ်လုံးကို ရှုတယ်ဆိုတာစိတ်လေးတစ်လုံး ပြက်ပြက်ပြက်ပြက်သွားတာလေးသူ့ရဲ့သဘာဝဖြစ်ဖြစ်ဖြစ်ဖြစ်ပြီးတော့ပြက်ပြက်ပြက်ပြက်သွားတာတွေကိုဒါဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်လို့ပြောတာအဲ့တော့ကိုကသိရမှာသူ့ရဲ့သဘာဝလေးတစ်မျိုးပြီးတစ်မျိုးပြောင်းလဲပြောင်းလဲနေတာလေးကိုညာနဲ့မြင်အောင်ကြည့်အတိတ်ကြောင့်တွေးတဲ့စိတ်လေးသူ့လိုလိုပေါ်တယ်ကိုကကြည့်လိုက်တာနဲ့အဲ့ဒါလေးကမရှိဘူးပြောင်းသွားပြီအနာကအကြောင်းတွေးတဲ့စိတ်လေးပေါ်တယ်ကိုကကြည့်လိုက်တာနဲ့မရှိဘူးပြောင်းသွားပြီအော်ပြောင်းလဲနေပါလား နာရသဘာဝသူ့သဘောသူ ပြောင်းလဲနေတာဩပြောင်းလဲနေတဲ့သဘောကိုအဲ့ဒါကို မမြဲလို့အနိစ္စလို့ပြောတော့ဟောနန္တာမိညနာရသဘာဝကပြောင်းလဲတတ်တယ်နာရတာမိညလက္ခဏာဖြစ်ပြီးပြတ်သွားတာကိုကြည်လိုက်တာအဲ့ဒီလိုလက္ခဏာတေချာကြည်လိုက်တဲ့အခါကျတော့တည်တယ်မရှိ မြဲတယ်မရှိနာရသဘောသူ့သဘောသူ ဆောင်နေတာသူ့အလုပ်သူ လုပ်နေတာဆိုတာကို အဲ့ဒီနာကိုပဲပေါ်တိုင်းပေါ်တိုင်းဒလဇက်လိုက်ပြီးတာကိုကသိပြီးတော့အဲ့ဒါသူ့ရဲ့ပြောင်းလဲနေတဲ့အဲ့ဒီဖြစ်ချင်းပြက်ချင်းကြီးအဲ့ဒါကြီးကိုပဲအနှိမ့်စာကြီးလို့ပြောတာကိုပဲမြင်အောင်လိုက်ပြီးတော့ဒလဇက်ကြည့်နေရတာဒါလေးပါဖောက်ပြမှုမရှိသေးတဲ့ယောဂီများကအတိတ်တွေးတယ်အနာဂတ်တွေးတယ်သားကြောင်သမီးကြောင်ဟိုရောက်ဒီရောက်ရောက်နေမှာအောက်ကတင်းတယ်တောက်တယ်ပူတယ်လဲပေါ်လာရောစိတ်ကမပြေးတော့ပါဘူးအဝေးမပြေးတော့အဲ့တင်းတာကိုသွားသိမယ် တောက်နာကိုသွားသိမယ်အဲ့သိရင်သိတဲ့စိတ်ကိုမြင်အောင်ကြည့်တင်နာကိုသွားသိတဲ့စိတ်သွားသွားပြီးညှွတ်တယ်လို့ပြောတာနော်စာလိုကသွားသိလိုက်တဲ့စိတ်ကလေးပူရာပေါ်ရင်ပူရာသွားသိတဲ့စိတ်ကလေးအဲ့ဒီပူရာပေါ်လို့ပူရာသွားသိတဲ့စိတ်ကလေးကိုကနောက်စိတ်နဲ့ပြန်ကြည့်နောက်စိတ်နဲ့ပြန်ကြည့်လိုက်တော့ပူရာကိုသွားသိတဲ့စိတ်ကရှေ့ကညှွတ်တဲ့စိတ်ကမရှိတော့ နောက်ကတတိနဲ့ညံနဲ့စောင့်ရှုလိုက်လို့တတိထားလို့ညံနဲ့ကြည့်လိုက်တာတတိထားတာကညွတ်တာကိုသိတယ်ညံနဲ့ကြည့်လိုက်တော့ပြတ်တာကိုသွားသိတယ်ဩသိတတ်တဲ့နံတရားလေးဟာ ပြောင်းညွတ်တတ်တဲ့သဘောလေးဟာတတိထားလို့သိတာနော်တတိထားတော့သိတယ်ပြောင်းပြောင်းညွတ်တာကို ပူရာပေါ်ရင်ပူရာသွားညွတ်တယ်အေးရာပေါ်ရင်အေးရာသွားညွတ်တယ် ကြိုက်တာပေါ်ရင်ကြိုက်တာသွားညှို့တယ်ဆိုပြီးတော့အဲ့ဒီပြောင်းပြောင်းညှို့တဲ့သဘောကိုသိတာကတတိတတိရှိလို့သိတာတတိလေးအားကောင်းလာတော့မှတမာတိလို့ပြောတာအဲ့ဒီတမာတိလေးတွေအားကောင်းလာတော့ဉာဏ်ပညာနဲ့ပြန်ကြည့်တာတတိတမာတိဉာဏ်ပညာဒီသုံးချက်နဲ့စောင့်ရှုတာ တတိသမารိဉာဏ်ပညာနဲ့စောင့်ရှုတင်းတာပေါ်ရင်တင်းတာသွားပြီးတော့သိတဲ့စိတ်အဲ့ဒါတတိရှိလို့သိတာတတိမရှိရင်နောက်ကအကြာကြီးနေမှသိတယ်အတိတ်တွေးရင် တွေးတဲ့စိတ်တက်ကလေးတက်ကလေးတွေးရင်တွေးတာကိုနောက်ကတတိထားကြည့်ရင်တန်းတန်ပေါ်တယ်တတိထားကြည့်တတိထားကြည့်ဒါနာရဲ့အနိစ္စလက္ခဏာ ဒီပေါ်မှာဒိဋ္ဌိပြုတ်အောင်ဖြုတ်ပြီးတော့ဦးဇင်းတို့လိုချင်တဲ့နိဗ္ဗာန်တည်းဟူသောပန်းတိုင်ကိုတရားနေရောက်အောင်သွားမှာနန္တလုံးကိုတဘာဝလက္ခဏာတာမညာလက္ခဏာတွေကိုမြင်ပြီးတော့သူ့သဘောဟာပြောင်းပြောင်းညှို့တတ်တဲ့သဘောပူရာပေါ်ရင်ပူရာသွားညှို့တယ်အေရာပေါ်ရင်အေရာသွားညှို့တယ်ကြိုက်တာပေါ်ရင်ကြိုက်တာသွားညှို့တယ်။အော်ညှို့တတ်တာကနာယသဘာဝ။ အဲ့ဒီနံတဘာဝညွတ်တတ်တဲ့သဘောလေးမြဲသလားဆိုကြည့်လိုက်တော့ဘယ်မြဲမလဲသူ့လိုလို ဖြစ်ပြီးပြက်ဖြစ်ပြီးပြက်အဲ့ဒီဖြစ်ချင်းပြက်ချင်းသဘာဝရဲ့မမြဲတာကိုမြင်တော့အာနာရဲ့တာမညမြင်ပြီအဲ့ဒီသဘောမြင်တဲ့အခါကျမှအော်ဒီနံသဘောဟာ ဖြစ်ပြီးပြက်နေရပါလားငါစိတ်ဆိုတာမဟုတ်ပါလားငါကိုယ်ဆိုတာမဟုတ်ပါလားဒီစိတ်လေးကိုငါစိတ်ငါစိတ်နဲ့ လောက်ခဲ့တာတကယ်တမ်းကျတော့ဩသူ့အတူပြောင်းညင်နိုင်ပြောင်းညှို့ချွန်နိုင်ညှို့ပေါ်ကျင်နိုင်ပေါ်နေတာငါစိတ်မှာမဟုတ်တာနာရဲ့လက္ခဏာပေါ်မှာသေးသေးချာချာလေးသုံးသပ်ဝိပဿနာဆိုတာဆင်ញင်တာသုံးသပ်တာဉာဏ်ပညာနဲ့သုံးသပ်တာဝိပဿနာတမထဆိုတာတိတိတိနေုံမဲ့တမထကတီအောင်လောက်တာတမထနော် စိတ်လေးတစ်လုံးပေါ်ရင်ပေါ်ရာတိပေါ်ရာတိပေါ်ရာတိပေါ်ရာတိပေါ်သေးတိဆိုပြီးတော့လိုက်နေတာအဲ့ဒါတမထဒါကဝိပဿနာကူးပေးတာဒီဟာကတမထကနေဝိပဿနာဒွန်တွဲရှုမှာပေါ်ရာတိဒါကတမထပေါ်တိုင်းတိပေါ်တိုင်းတိပေါ်ရာတိဒါတမထပေါ်တိုင်းပေါ်တိုင်းတိဒါရဲ့အပေါ်မှာဉာဏ်ကဆင်ញံသုံးသပ်ပြီးတော့ပြောင်းလဲနေတဲ့သဘောကိုမြင်လိုက်တော့အနိစ္စလက္ခဏာရှုတာအဲ့ဒါဝိပဿနာ ဖြစ်ပြီးပြက်သွားတာဖြစ်တာပြက်တာမှလည်းဖြစ်တာကိုမြင်နေသေးရင်တမထပြက်တာမြင်မှဝိပဿနာအပြက်တွေအပြက်တွေကိုဒလက်သက်လိုက်ကြည့်ဒါသူပေါ်တဲ့စိတ်ကလေးပေါ်တယ်ပြီးရင်ပြက်ပြက်သွားတယ်ပေါ်တယ်ပြီးရင်ပြက်ပြက်သွားတယ်အဲ့ဒါလေးကိုမြင်အောင်ကြည့်မြင်အောင်ကြည့်တတိထားစောင့်ကြည့်တတိထားစောင့်ကြည့်မြင်အောင်ကြည့် ပြောင်းလဲတတ်တဲ့စိတ်ကလေးအိမ်ကြောင်တွေးလိုက်အလုပ်ကြောင်တွေးလိုက်တမျိုးပြီးတမျိုးပြောင်းပြောင်းပေါ်နေတာသူ့ရဲ့သဘာဝကြာကြာလေးထိုင်လာတော့အခုတင်းလာတယ်ခါကြီးကတင်းလာတယ်ဂုတ်ကြီးကတင်းလာတယ်ခေါင်းကြီးကတင်းလာတယ်ခြေထောက်ကတင်းလာတယ်ကြိုက်လာတယ်သူပေါ်လာမှာနော်အဲကြိုက်လာတဲ့ ထုံလာတဲ့ပူလာတဲ့အပေါ်မှာသွားညှော့တဲ့နံကိုမြင်အောင်ကြည့်အောက်ကရုပ်ကသူ့အတူဖောက်ပြန်ပြတယ်ရုပ်ပြောင်းပြောင်းပြောင်းပြောင်းပြတိုင်းမှာနံကပြောင်းပြောင်းညှော့တာတင်နာပေါ်ရင်တင်နာသွားညှော့မယ်တောက်နာပေါ်တောက်နာသွားညှော့မယ်အဲ့ဒီတင်းနာကြီးပေါ်မှာသွားပြီးတော့ငါတင်းတယ်ငါတောက်တယ်ငါပူတယ်ဆိုတော့ဘယ်မှာဆွဆွဲစိတ်မှာဆွဆွဲတာဩငါဆိုတာမဟုတ် ငါကိုဆိုတာမဟုတ်ငါစိတ်ဆိုတာမဟုတ်ပါလားလို့စိတ်ပေါ်မှာနာမ်ပေါ်မှာဒိဋ္ဌိကိုခွာသောတာပန်တည်ခြင်းရင်တက္ကရာဒိဋ္ဌိကိုပြော့အောင်ဦးဇင်းတို့တွေလောက်ရမယ်တဏှာဆိုတာအထက်မက်တွေကျမယဟန္တာဖြစ်မှတဏှာတို့ပဲတာဒေါသဆိုတာတဂရာဂာမိမတ်မှာပဲတာအရင်ဆုံးလောက်ရမယ်အလောက်ကဒိဋ္ဌိပြုတ်အောင်အဲ့ဒီမှာရုပ်ပေါ်မှာနာမ်ပေါ်မှာကတ်နေတဲ့ဒိဋ္ဌိ အဲ့ဒီဒိဋ္ဌိကိုငါစိတ်လို့မစွဲအောင်ငါရုပ်လို့မစွဲအောင်ရှုမှတ်ရမယ်အဲ့ဒီကြတော့မှဒိဋ္ဌိပြုတ်မှာကြောင့်မို့ဒီစိတ်လေးကိုငါစိတ်လို့တတန်တရာလုံးကစွဲခဲ့တာဘယ်မှာလဲငါပိုင်တာဘယ်မှာလဲငါအစိုးရတာစိတ်ကလေးကိုသုံးသပ်ဒီစိတ်ကလေးဟာငါစိတ်မဟုတ်ဘူးသူ့သဘောသူပြောင်းနေတယ်အတန်ကြာကြားတာကိုပြောင်းညွှတ်တာ မျက်စိနဲ့အဆင်းနဲ့တိုက်တိုက်တဲ့နေရာသွားညှို့တာညှို့တတ်တဲ့သဘောအဲ့ဒါနာကသူ့သဘောသူ့အလုပ်သူလုပ်နေတာနားနဲ့တန်းနဲ့ဒိုင်းဆိုတားတိုက်လိုက်တာနဲ့သွားပြီးညှို့ကိုညှို့တာမညှို့နဲ့လို့ပြောလို့မရအဲ့ဒါသဘာဝပဲသူ့ရဲ့သဘာဝမြင်အောင်ကြည့်ညှို့တတ်တဲ့စိတ်ကလေးသွားသွားသိတာအဲ့ဒါလေးကိုညှို့တယ်လို့ပြောတာမြင်တာလေးကိုသွားသိတာမြင်သိစိတ်ကြားတာလေးကိုသွားပြီးသိတာကြားသိစိတ်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 နံတတ်တယ်မြင်တတ်တယ်သိတတ်တယ်မြင်မြင်တဲ့အခါမှာတော့တော့သိတတ်တဲ့စိတ်ကလေးတွေအဲ့ဒီစိတ်ကလေးဟာသူ့တဘာဝဖြစ်တဲ့စိတ်ကလေးကို အခုကဲမနောထဲမှာပေါ်တာကိုအရင်ကြည့်ပြီးတဲ့အခါကျမှခန္ဓာကိုယ်မှာဓာလေးပါဖောက်ပြန်လာရင် စိတ်ထဲမှာတွေးတဲ့အတွေ့အတွေးကိုမတွေးနိုင်တော့ဘူးနာတယ်ကြိုက်တယ်ထုံတဲ့ဒီကိုပဲစိတ်ကရောက်သွားလိမ့်မယ်အဲ့ဒီပြောင်းပြောင်းညှွတ်တဲ့အဲ့ဒီစိတ်ကိုမြင်အောင်ကြည့်ပေးပါ အဲ့ဒီစိတ်ကလေးကိုကြည်ရင်ကြည်ရင်နဲ့ကိုအိုးဒီစိတ်လေးကဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် ပြောင်းလဲနေရတာကိုဖြစ်ပြက်လို့ပြောတာတမျိုးပြီးတမျိုးပြောင်းနေရတမျိုးပြီးတမျိုး ဖောက်ပြန်နေရတာဒီစိတ်ကတမျိုးပြီးတမျိုးအာယုန်တွေကိုတစ်ခုပြီးတစ်ခုပေါ်နေရတာအဲ့ဒါဒီပင်လင်ဩဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ဖြစ်ချင်းပြက်ချင်းပါလားလို့ညံထဲမှာမြင်လာတော့မှဒီစိတ်ကိုညှိငွေ့သွားတာ စိတ်ကိုညင်းငွေ့သွားပြီဒီစိတ်ကိုဒီစိတ်ရဲ့အပေါ်မှာမလိုချင်တော့ဘူးဒီစိတ်ကြီးကိုညင်းငွေ့သွားပြီဆိုအဲ့ဒါနိဗ္ဗာန်သွားတော့မှာပဲအဲ့ဒီပုဂ္ဂိုလ်ဒုက္ခလို့ထင်လာပြီရုပ်ပေါ်မှာနာမ်ပေါ်မှာအဲ့လိုမြင်အောင်ရှုရမယ်နာမ်တလုံးရှုတယ်ဒီစိတ်ကိုညင်းငွေ့လာရှုရမယ်ဒီစိတ်ကလေးကိုတတိထားစောင့်ကြည့်ပေါ်တိုင်းသည်ပေါ်တိုင်းသည် တင်နာပေါ်ရင်တင်နာကိုသွားသိစိတ်လေးကိုနောက်ကတတိထားတတိထားရင်မြင်တယ်ပူရာပေါ်ရင်ပူရာသွားသိတဲ့စိတ်လေးကိုတတိထားတတိထားရင်မြင်တယ်တတိထားကြည်စောင့်ကြည် တင်းတယ်တောင့်တယ်ပူတယ်ကြိုက်တယ်ပေါ်လာရင် ပေါ်လာတဲ့ဓာလေးပါးရဲ့အပေါ်မှာစိတ်ကသွားသိမယ်သိတဲ့အခါကျတော့ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ဆိုပြီးတော့ဖြစ်လာလိမ့်မယ်အဲ့ဒါငါဆိုတဲ့ဒိဋ္ဌိသွားကတ်တာယုတ်ကသူ့အတူပေါ်ပြတဲ့သဘောတက်တက်ပဲဆွဆွဲတာသွားပြီးတော့ငါလို့ယူလိုက်တာကစိတ်ကသွားယူတာ စိတ်ကသွားသိပြီးတဲ့အခါကျမှငါနာတယ်ငါကြိုက်တယ်ဆိုတာအဲ့ဒါစိတ်မှာဒိဋ္ဌိလာကပ်ပြီးသွားပြီးတော့အဲ့ဒီဟာကိုအကပ်မခံနဲ့ယုတ်ကသူ့အတူဖောက်ပြန်တာတက်တက်ပဲငါနာတယ်ငါကြိုက်တယ်ငါပူတယ်ဆိုတာသိနေတာကစိတ်ကသိတာစွတ်စွဲတာလေစိတ်ထဲမှာစွတ်စွဲတာအဲ့စိတ်ထဲမှာသွားစွတ်စွဲတတ်တာ ရုပ်ကြီးကသူကသူကြိုက်တယ်လို့လည်းမပြောတတ်ဘူးနားတယ်လို့လည်းမပြောတတ်ဘူးထုံတယ်လို့လည်းမပြောတတ်ဘူးရုပ်ကြီးကသူ့တဘာဝသူ့ကသူဖောက်ပြန်နေတာရုပ်အဲ့ဒါကိုသွားသွားသိတာကနာသိပြီးတော့မှငါနာလိုက်တာငါကြိုက်လိုက်တာလို့စွဆွဲနေတာအဲ့ဒါစိတ်မှာဒိဋ္ဌိတွေကတ်တာအဲ့ဒီကတ်တဲ့ဒိဋ္ဌိကိုခွာသူကသူရုပ်ကဖောက်ပြန်တာတက်တက်နာကပြောင်းညွတ်တာတက်တက်ပြောင်းညွတ်တတ်တဲ့နံတရားလေးဟာ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 နာရသဘောသူကသူတမျိုးပြီးတမျိုးပြောင်းပြောင်းညှွတ်တတ်တဲ့သဘောလေးသိလိုက်တာနဲ့ဩဒါလေးဟာပြောင်းပြောင်းနေရပါလားဆိုတော့အဲ့ပြောင်းလဲခြင်းတဘာဝဒီပင်လေးအဲ့ဒါဒီပင်လေးအနှိမ့်စပါပဲကိုကတိရမှာတင်နာပေါ်ရင်တင်နာပြောင်းတည်တဲ့စိတ်နောက်ကနေမှငါနာတယ်မပါသေးနဲ့ငါကြိုက်တယ်မပါသေးနဲ့ငါထုံတယ်မပါသေးနဲ့ငါကျင်တယ်မပါသေးနဲ့ငါဆိုတဲ့ဒိဋ္ဌိအကတ်မခံနဲ့ စိတ်ကသူ့အတူပြောင်းပြောင်းညှွတ်တတ်တဲ့သဘောဟိုကယုတ်ကသူ့အတူပြောင်းပြောင်းပေါ်တတ်တဲ့သဘောယုတ်ကပြောင်းပြောင်းပြောင်းပြောင်းပြီးပေါ်တိုင်းပေါ်တိုင်းမှာစိတ်ကလေးကသွားသွားသိတာပြောင်းပြောင်းပြောင်းပြောင်းပြနေတဲ့ယုတ်ကတတ်တတ်တိတိတိတိနေတဲ့ပြောင်းညွတ်တဲ့နာငါတတ်တတ်ယုတ်နဲ့နာနဲ့အဲ့လိုကွဲလာလိမ့်မယ်ယုတ်ကြီးကြီးပဲတတ်တတ်ကနာတယ်လို့လည်းမပြောတတ်ဘူးကြိုက်တယ်လို့လည်းမပြောတတ်ဘူးထုံတယ်လို့လည်းမပြောတတ်ဘူး မေသေးတွေပေးထားခွဲစိတ်နေတယ်ဘဲမှာအော်လို့တော့အော်လို့လည်းမရဘူးသိလည်းမသိဘူးရုပ်ရုပ်တဘာဝဆိုတာမသိတတ်ဘူးသိမှုနံခေါ်သည်တဲ့သိတတ်လို့နံလို့ခေါ်တာသိတတ်တဲ့တရားနံတရားအဲ့ဒီသိတတ်တဲ့နံတရားလေးကိုပဲသေးသေးချာချာစောင့်ကြည့်နံတရားလေးဟာဝေဒနာမတက်ခင်တော့အတိတ်တွေးလိုက်အနာဂတ်တွေးလိုက်သားကြောင်းရောက်လိုက်သမီးကြောင်းရောက်လိုက်အိမ်ကြောင်းရောက်လိုက်အလုပ်ကြောင်းရောက်လိုက် တစ်မျိုးပြီးတစ်မျိုးပြောင်းပြောင်းပြောင်းပြောင်းနေတဲ့နံတရားလေးဟာအခုကြတော့ဝေဒနာဓာလေးပါဖောက်ပြန်တဲ့ယောဂီများကတင်းနာပေါ်သွားသိတယ်တောက်နာပေါ်သွားသိတယ်အဲ့ဒီမှာမခံကျင်တဲ့စိတ်ဒေါသဖြစ်တဲ့စိတ်အကုန်ရှုတယ်မြတ်စွာဘုရားဒေါသဖြစ်ဖြစ်တယ်လို့ရှု မောဟဖြစ်ဖြစ်တယ်လို့ရှု လောဘစိတ်ဖြစ်ဖြစ်တယ်လို့ရှုရှိသမျှပေါ်သမျှစိတ်တွေအကုန်ရှုရအဲ့ဒါတင်းနာပေါ်မှာသွားပြီးတော့တင်းတယ်လို့တင်ညာပေးလိုက်ရင် နောက်ကနေမှဒေါသလိုက်လာမှာပဲအဲ့ဒေါသစိတ်ကရှုရဘာလို့ရှေ့ရစိတ်ကတင်းတယ်တောက်တယ်လို့သွားပြီးတော့စိတ်ကတင်ညာတွေသွားပေးလို့တကယ်တမ်းတော့သွားညှွတ်တတ်တဲ့သဘောလေးပဲမြင်အောင်ကြည့်တင်တာကိုသွားသိတဲ့စိတ်ဥဒါကိုသွားသိတဲ့စိတ်သိပြီးဖြစ်ပြီးပြက်သွားပြီလို့သူ့သဘောကိုမြင်အောင်ကြည့်လိုက်လို့ရှင်တင်းတယ်လို့လည်းတင်ညာမပေးတော့ပူတယ်လို့လည်းတင်ညာမပေးတော့ကြိုက်တယ်လို့လည်းတင်ညာမပေးတော့တင်ညာမပေးရင်နောက်က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 ကြိုးစားပြီးတော့တတိထားကြိုးစားပြီးတော့ရှုတမျိုးပြီးတမျိုးပေါ်ပေါ်ပေါ်ပေါ်ပြနေလိမ့်မယ်ပြောင်းပြောင်းပြောင်းပြောင်းပြနေလိမ့်မယ်ပြောင်းပြောင်းပြနေတာပေါ်ပေါ်ပြနေတဲ့သဘောတွေဟာသူ့သဘောပဲငါသဘောမဟုတ်ငါအတ္တနဲ့ဘာတစ်ခုမှ လုပ်လို့မရဘူးရုပ်ကလည်းသူ့သဘောနာမ်ကလည်းသူ့သဘောသူ့သဘာဝသူဆောင်းနေတာလေရုပ်ပေါ်လို့နာမ်ပေါ်ရတာရုပ်ပြောင်းလို့နာမ်ပြောင်းရတာ အဲ့ဒီရုပ်ပြောင်းလဲတဲ့သဘောပေါ်မှာနာကပြောင်းပြောင်းပြီးတော့သိနေတာကိုမြင်အောင်လိုက်ကြည့်ပါတတိထားကြည့်ပါစောင့်ကြည့်ပါတတိသမารိဉာဏ်ပညာနဲ့သေးသေးချာချာကြည့်ရတယ်ယုံနံဖြစ်ပြမမြင်သမျှဘယ်တော့မှနိဗ္ဗာန်မရပါဘူးဥစဉ်တို့လိုချင်နိဗ္ဗာန်သွားဖို့အခြေခံဖြစ်တဲ့ ဒီယုတ်နဲ့ဒီနံပေါ်မှာရုပ်ရဲ့မမြဲတဲ့အနိစ္စနာရဲ့မမြဲတဲ့အနိစ္စဒီအနိစ္စလက္ခဏာအချက်လေးတွေမှမမြင်ရှေ့တက်လို့မရပါဘူးအဲဒါကြောင့်မို့တတိထားဉာဏ်ပညာနဲ့စောင့်ကြည့်ပြောင်းနိုင်ပြောင်းနိုင်သည့်ပေါ်တိုင်းပေါ်တိုင်းသည့်စိတ်လေးကတင်တာပေါ်တင်တာပြောင်းညွတ်တဲ့စိတ်ပူတာပေါ်ပူတာကိုသွားပြောင်းညွတ်တယ်သွားသွားသိတာလေးကိုညွတ်တယ်လို့ပြောတာပဲ တတိထားကြည့်ပါစောင့်ကြည့်ပါ မျောမနေနဲ့အိတ်ချင်းနေတဲ့စိတ်မျောနေတဲ့စိတ်ငိုင်မြီးနေတဲ့စိတ်ပေါ်လဲအဲ့စိတ်တွေအရှုခံမဲ့အဲ့စိတ်တွေအကုန်ပြန်ရှုပါအလုံးပြန်ရှုပါပေါ်သမျှစိတ်တွေငိုက်ခြင်းတဲ့စိတ်တွေဝေခြင်းတဲ့စိတ်ငိုင်မြီးခြင်းတဲ့စိတ်မျောနေတဲ့စိတ်စိတ်ထဲမှာတနှုတ်နှုတ်ဆင်းရဲနေရင်လဲဆင်းရဲနေတဲ့စိတ်ဒေါသဖြစ်ရင်ဖြစ်တဲ့စိတ်လောဘစိတ်ဖြစ်ရင်လည်းဖြစ်တဲ့စိတ် ဘာပေါ်ပေါ်ပေါ်သမျှဟာအရှုကံပါတတိထားစောင့်ကြည့် တင်းတဲ့အပေါ်မှာတောင်းတဲ့အပေါ်မှာစိတ်ကသွားညွတ်ပြီဆိုရင်ညွတ်တဲ့စိတ်ကိုမြင်အောင်ကြည့်အဲ့ဒါမှာငါနာတယ်ငါကြိုက်တယ်မပါစေနဲ့ရုပ်ဖောက်ပြန်လို့နံပြောင်းညွတ်တဲ့ပြောင်းညွတ်တတ်တဲ့နံသွားသွားတိတတ်တဲ့စိတ်ကလေးကိုပဲတတိထားကြည့်သူ့သဘောနဲ့သူ့အတူသွားသွားတိနေတာကြိုက်တာယူမသိပါနဲ့မထုံထုံနာယူကိုမသိပါနဲ့လို့ပြောလို့မရဘူး တားလို့မရစီးလို့မရတာအဲ့ဒါနာရဲ့သဘာဝပဲသူ့သဘောသူ့အလုပ်သူလုပ်နေတာမသိပါနဲ့လို့ကိုပြောလို့မရဘူးသူ့သဘာဝသူ့အတူဆောင်းနေတာသူ့အလုပ်သူလုပ်နေတာနာရဲ့သဘာဝကရုပ်ကလည်းသူ့အတူပေါ်ပြနေတာရုပ်ကလည်းသူ့သဘာဝသူ့အတူတင်းတလှဲတောင်းတလှဲပူတလှဲရုပ်တွေပေါ်ပေါ်ပေါ်ပေါ်ပြလို့နာကပြောင်းပြောင်းပြောင်းပြောင်းညွတ်တာ ရုပ်ပြောင်းလို့နာမ်ပြောင်းတာရုပ်ပြောင်းလို့နာမ်ကပြောင်းညွတ်တာအဲ့ဒီပြောင်းညွတ်တတ်တဲ့နာမ်ရဲ့သဘောလေးကိုသေးသေးချာချာကြည့်သေးသေးချာချာကြည့်နော်ဉာဏ်နဲ့မြင်အောင်ကြည့်နော်ဒါဝိပဿနာဝိပဿနာဆိုတာဉာဏ်အလုတ်ဉာဏ်အလုတ်ဉာဏ်အလုတ်ဆိုသေးသေးချာချာဗရမ ्या ကိုလဝါပေါ်မှာတင်ပြီးတော့အပြစ်အနာစာရှိမရှိသေချာကြည့်တတ်ကဲ့သို့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 အဲ့ဒီလိုပြောင်းလဲနေရလို့အဲ့ဒါဒီပင်လျင် အနိစ္စတဲ့မမြဲဘူးလို့မြတ်စွာဘုရားပြောတာအဲ့ဒီလို ပြောင်းလဲနေရတဲ့ဖြစ်ပျက်သဘောလေးဖြစ်ချင်းပြက်ချင်းနေနဲ့ဒလဇက်ဖြစ်ပျက်နေရလို့အဲ့ဒါကိုပဲဒုက္ခလို့ပြောတာအဲ့ဒီပြောင်းလဲနေရတာဒီပင်လျင်အစိုးမရလို့မပြောင်းပါနဲ့လို့ပြောလို့မရလို့အဲ့ဒါဒီပင်လျင်အနတ္တလို့ပြောတာ အနတ္တသဘာဝရဲ့အနတ္တဆိုလဲအဲ့ဒီပြောင်းလဲခြင်းသဘောပဲဒုက္ခဆိုတာလဲဖြစ်ချင်းပြက်ချင်းတွေပြောင်းလဲနေတာဒုက္ခလို့ခေါ်တာအနိစ္စဆိုတာလဲမမြဲခြင်းကိုအနိစ္စလို့ခေါ်တာအဲ့တော့အနိစ္စလက္ခဏာသိလိုက်ဟုတ်ပါအရေးကြီးတယ်စစချင်းမမြဲတဲ့အနိစ္စကိုမြင်အောင်ကြည့်ရတယ်ရုပ်လေးတစ်လုံးပေါ်ပေါ်လိုက်ပြီဆိုတာနဲ့နာငါသွားပြီဓာတ်ဆိုသွားပြီးတော့ပြောင်းလဲညှော့လိုက်တယ်သိလိုက်တယ် အဲ့ဒီညွတ်တတ်တဲ့သဘောသိတတ်တဲ့သဘောလေးဟာမမြဲဘူးသူသဘောသူ ပြောင်းနေရပါလားလို့သိဖို့ပဲအရေးကြီးတယ်ရုပ်နဲ့နာနဲ့ကိုအဲ့ဒီလိုပိုင်းခြားပြီးသိလိုက်ရင်လည်းအောက်ကပူတယ်ထုံတယ်ကျင်တယ်ကြိုက်တယ်ခဲတယ်ပေါ်မှာငါမပါစေနဲ့ဒိဋ္ဌိအကမခံနဲ့ငါနာတယ်မဟုတ်ငါပူတယ်မဟုတ်ငါကြိုက်တယ်မဟုတ်ရုပ်ဖောက်ပြန်လို့နောင်နံပြောင်းညွတ်တာပဲဒီရုပ်နဲ့ဒီနာဟာသူ့အတူရုပ်ချုပ်ရင်နာကလည်းတန်းချုပ်သွားတာပဲ ရုပ်ကပူတာပေါ်တယ်ပူတာလေးချုပ်သွားပြီသိတဲ့စိတ်ကလည်းချုပ်သွားတာ ရားတာလေးပေါ်လိုက်တယ်သိတဲ့စိတ်ကသွားသိလိုက်တယ်ရားတာလေးကလည်းပျောက်သွားရောနောက်ထပ်သိတဲ့စိတ်လေးကလည်းပျောက်သွားတာပဲရုပ်နဲ့နာနဲ့အတူတူဖြစ်ပြီးအတူတူပြတ်တဲ့သဘောတွေပဲအဲ့ဒါကိုခုနာကမ္မထံစိတ်ဓာနုပဒနာရှုတော့အဲ့ဒီရုပ်ကိုမကြည့်ဘဲနဲ့စိတ်ကလေးရဲ့ပြောင်းပြောင်းပြောင်းပြောင်းညွတ်တာကိုမြင်အောင်ကြည့်တာ ဝေဒနာမတက်ခင်တော့ဒါလေးပါမဖောက်ပြန်ခင်တော့အတိတ်ပြေးလိုက်အနာဂတ်ပြေးလိုက်အိမ်ကြောင်ရောက်လိုက်အလုပ်ကြောင်ရောက်လိုက်သားကြောင်ရောက်လိုက်သမီးကြောင်ရောက်လိုက်ပေါ်ပေါ်နေတာလေးကိုမြင်အောင်ကြည့်နော်ဝေဒနာမရှိရင်အဲ့လိုလျှောက်တွေးနေတာဒါလေးပါလဲဖောက်ပြန်လာရောအဲ့ဒီမှာလှုပ်ခြင်းတယ်ပြင်းခြင်းတယ်ကြွခြင်းတယ်မခြင်းတယ်ပူတယ်ကြိုက်တယ်ထုံတယ်ကျင်တယ်ဆိုအဲအဲ့ဒီစိတ်တွေဖြစ်လာတယ်အဲ့ဒီစိတ်တွေကိုမြင်အောင်ကြည့် လှုပ်ချင်တဲ့စိတ်ပေါ်တယ်လှုပ်မပေးနဲ့လှုပ်ချင်တဲ့စိတ်လေးကိုမြောင်ကြည့်အလှုပ်ပေးလိုက်တဲ့အခါကျတော့စိတ်ကရှုလို့မရတော့ကြွကျင်တဲ့စိတ်လေးပေါ်တယ်ကြွကျင်တဲ့စိတ်လေးကိုမြောင်ကြည့်ကြွမပေးနဲ့လှုပ်ချင်တဲ့စိတ်ပေါ်တယ်လှုပ်မပေးနဲ့ပြင်ကျင်တဲ့စိတ်ပေါ်တယ်ပြင်မပေးနဲ့အဲ့ဒီပြင်ကျင်တဲ့စိတ်လှုပ်ချင်တဲ့စိတ်ကြွကျင်တဲ့စိတ်မကျင်တဲ့စိတ်တစိတ်ပြီးတစိတ်ပေါ်တာကိုပဲမြင်အောင်ကြည့် မခံနိုင်တော့ဘူးမရတော့ဘူးဒေါသဖြစ်နေတယ်အဲ့ဒေါသဖြစ်တဲ့စိတ်အဲ့စိတ်ကိုမြင်အောင်ကြည့်နော်အလှုပ်ချင်အလှုပ်တော့မကွာဖြုတ်ပါတော့မယ်ပြင်တော့မယ်လှုပ်ချင်လှုပ်တော့မယ်ဆိုတဲ့စိတ်ထွက်လာမှာနော်အဲ့စိတ်တွေလှုပ်ချင်လှုပ်မယ်ဆိုတဲ့စိတ်ဒေါသနဲ့ဖက်ပြန်ပြီးတခါဖြစ်ညှက်ပြတဲ့စိတ်ဒီဝေဒနာဒီလောက်မှမပြောက်ရမလားဆိုပြီးတော့တခါတည်းဖြစ်ညှက်ပြီးတော့တခါတည်းဖိတ်တတ်တာမျိုးအဲ့လိုလည်းမလုပ်ရဘူး တတိထားစောင့်ကြည့်ပေါ်သမျှစိတ်အလုံးအရှုခံမယ်တမျိုးပြီးတမျိုးပေါ်နေမယ်ဒါလေးပါဖောက်ပြန်တဲ့ပုံကောများတင်လာတယ်တောင့်လာတယ်ပူလာတယ်ထုံလာတယ်မကြိုက်ဘူးဒေါသစိတ်ကြီးတွေဖြစ်လာမှာနော်အဲ့ဒီစိတ်ကိုလည်းပေါ်လာတဲ့စိတ်ကို အရှုအဲ့ဒီစိတ်ကအရှုခံမယ် အရှုဉာဏ်ကနောက်ကတတိတမာရိဉာဏ်ပညာနဲ့လိုက်ရှုတာမခံညင်မှုဆိုတဲ့စိတ်ဒေါသဖြစ်နေတဲ့စိတ်ဆိုတဲ့စိတ်တတိလွတ်သွားတဲ့နဲ့သူ့လိုလိုသူ့လိုလိုတခါတည်းလောဘစိတ်တွေဖြစ်လိုက်ဒေါသစိတ်တွေဖြစ်လိုက်မောဟစိတ်တွေဖြစ်လိုက်သူ့လိုလိုစိတ်တွေအကုန်ဖြစ်လာလိမ့်မယ်အဲ့ဒီဖြစ်လာသမျှပေါ်လာသမျှစိတ်တွေဟာတမျိုးပြီးတမျိုးဖောက်ပြန်ပြောင်းလဲနေပါလားဒလဇတ်တာရှုရုပ်တည်းဖောက်ပြန်ခြင်း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 ဒုက္ခကိုအဲ့ဒီကြမှာမြင်လာတယ်ဖြစ်ပြက်သင်္ခါရဒုက္ခသစ္စာတွေဖြစ်ပြက်ဒုက္ခသင်္ခါရသစ္စာကြီးပါလားဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီနံတရားတွေဟာဒလဇတ်ဖြစ်ပြက်နေရပါလားလို့သင်္ခါရရဲ့ဖြစ်ဒုက္ခပြက်ဒုက္ခတွေမြင်တော့မှအဲ့ဒီမှာသမှုရိယတဏှာခန္ဓာကိုယ်မှာတွဲတာတာငါကိုငါဟာငါဥစ္စာဆိုတဲ့တွဲတာတဲ့သမှုရိယကိုပယ်နိုင်တာ သက်သူဖြစ်ချင်းပြက်ချင်းနေနဲ့ပဲပြည့်နေပါလားလို့အဲ့ဒါအမှန်ကိုမြင်သွားတာအမှန်ကိုသိသွားတာအားကြောင့်မို့အမှန်မြင်အောင်အမှန်သိအောင် ရှုတယ်ဝိပဿနာဆိုတာအဲ့ဒီလိုရှုရင်းတဲ့ကြမှာအဲ့မှာဒိဋ္ဌိတွေလည်းပြုတ်တာဩငါ့ကိုမဟုတ်ငါ့ဥစ္စာမဟုတ်သူကသူဖြစ်ပြနေတဲ့သင်္ခါရတရားတွေပဲငါစိတ်ငါစိတ်နဲ့ဘယ်မှာလဲငါစိတ်၅မိနစ်လောက်တော့မှထိမ့်လို့မရဘူးဟိုပြေးလိုက်ဒီပြေးလိုက်ဟိုကြမ်းလိုက်ဒီကြမ်းလိုက် ဟိုရောက်လိုက်ဒီရောက်လိုက်ဒီစိတ်ဟာလည်းသူ့တဘာဝတရားပဲသူ့သဘောသူဆောင်းနေတာဉာဏ်နဲ့မြင်လာတော့ဒိဋ္ဌိလည်းကွာလာတယ်ဆောင်ကြည့်ကိုလောကပေါ်တိုင်းပေါ်တိုင်းသောစိတ်တွေကြိုင်ကြတာလေးကိုသွားညှို့လိုက်မယ် နှာခေါင်းနဲ့အနံ့တွေ့ရင်အဲ့ဒီကိုသွားညှို့လိုက်မယ်ခန္ဓာကိုယ်မှာတင်းတာတောင်းတာပူတာတွေပေါ်လိုက်ပူတာကိုသွားညှို့လိုက်မယ်တင်းတာသွားညှို့လိုက်မယ်အဲ့ဒီညှို့တတ်တဲ့နံသိတတ်တဲ့နံလေးကိုတတိထားပေးပါစောင့်ကြည့်ပါစောင့်ကြည့်ရင်တတိထားရင်းနဲ့နာယသဘာဝရဲ့လက္ခဏာတွေတမျိုးတွေတမျိုးပြောင်းနေရတာသေးသေးချာချာညံနဲ့မှမြင်လာပါလိမ့်မယ် ယောဂီတို့အားလုံးအင်းဒီလေးတွေစစ်လိုက်ပါခေါင်းလေးတွေမော့နေတာလေးတွေပုံမှန်လေးတိုင်ပြန်ထားစိတ်လေးငြိမ်ပြီးအေးနေအောင်ထားပြီးတော့အလုံးဒိဋ္ဌံပါရမီနှစ်နာရီပြည့်ပါပြီခြေပြားလေးတွေလက်ပြားလေးတွေကိုယ်လိုက်ဆန်းလိုက်ကိုယ်လိုက်ဆန်းလိုက်လေ့ကျင့်ခန်းလေးလုပ်ပြီးမှဖြုတ်ပါစိုးကလေးဆက်ကလေးဖြိုးကလေးသွားပြီးတော့မလုပ်ပါနဲ့လေ့ကျင့်ခန်းလေးတွေလုပ်ပြီးမှဖြုတ်ပေးပါ